တောအရဟတောသမ္မာသမ္ဗုဒ္ဓတာနမောတတဗကဝတောအရဟတောသမ္မာသမ္ဗုဒ္ဓတာနမောတတဗကဝတောအရဟတောသမ္မာသမ္ဗုဒ္ဓတာမြတ်စွာဘုရားမြတ်စွာဘုရား တရားတပည့်တော်တို့သည်တရားတပည့်တော်တို့သည်ယခုတရားထုတ်ဆဲခါ၌ယခုတရားထုတ်ဆဲခါ၌ရသော်ဖျားအားရသော်ဖျားအားနိဗ္ဗာန်ကိုယီမှန်း၍နိဗ္ဗာန်ကိုယီမှန်း၍တရားတပည့်တော်တို့ဤတရားတပည့်တော်တို့ဤခန္ဓာ၅ပါးခန္ဓာ၅ပါး ယုံနာနှစ်ပါးကိုယုံနာနှစ်ပါးကိုလူရန်ပါ၏လူရန်ပါ၏ကလူပါ၏ကလူပါ၏ပူဇော်ပါ၏ပူဇော်ပါ၏ခန္ဓာ၅ပါးခန္ဓာ၅ပါးယုံနာနှစ်ပါးယုံနာနှစ်ပါးလူဒံရာစီအကျိုးလူဒံရာစီအကျိုးမညံမညံ ဘုံညာဘုံညာနိဗ္ဗာန်တရားတော်မြတ်ကိုနိဗ္ဗာန်တရားတော်မြတ်ကိုရပါလို့ဤရှင်ဖေယရပါလို့ဤရှင်ဖေယအထံဆရာဖြစ်တော်မူသော ကမထဆရာဖြစ်တော်မူသောတရင်ကူကြောင့်တရင်ကူကြောင့်ဘုရားတော်ရှင်သူမြတ်ကြီးဖျာဘုရားတော်ရှင်သူမြတ်ကြီးဖျာဘုရားတပည့်တော်တို့သည်ဘုရားတပည့်တော်တို့သည်ယခုတရားထုတ်ဆဲခါ၌ယခုတရားထုတ်ဆဲခါ၌ဘုရားတော်ဖျာကြီးအားဘုရားတော်ဖျာကြီးအားနိဗ္ဗာန်ကိုရည်မှန်း၍နိဗ္ဗာန်ကိုရည်မှန်း၍ဘုရားတပည့်တော်တို့၏ ရာသီတော်တို့ဤခန္ဓာ၅ပါးခန္ဓာ၅ပါး ယုတ်နံနှစ်ပါးကိုယုတ်နံနှစ်ပါးကိုတူရန်ပါ၏တူရန်ပါ၏ကတုပါ၏ကတုပါ၏ပူဇော်ပါ၏ပူဇော်ပါ၏ခန္ဓာ၅ပါးခန္ဓာ၅ပါးယုတ်နံနှစ်ပါးယုတ်နံနှစ်ပါးတူတန်ရသည်အကျိုးတူတန်ရသည်အကျိုးဆရာတော်ဖျားကြီး၏ဆရာတော်ဖျားကြီး၏သိအပ်သောသိအပ်သော ကတယကတယပရမတယပရမတယယုတ်တယယုတ်တယနန္တယနန္တယသစ္စာတရားတော်မြတ်တို့ကိုသစ္စာတရားတော်မြတ်တို့ကိုဝေဒနာတော်မူပါရှင်ဖျာဝေဒနာတော်မူပါရှင်ဖျာဘုံ31ဘုံ31တိရှိသမျှတိရှိသမျှ အနန္တဝေအနန္တဝေဩမာနေကိုကရေဩမာနေကိုကရေယေမာနေသကရေယေမာနေသကရေဘုံတတဝါယေတတဝါဘုံတတဝါယေတတဝါသဗေတတာသဗေတတာတတဝါအပေါင်းတတဝါအပေါင်း တကြဝလာတရိုင်းတကြဝလာတရိုင်းသီဃဘကုံသီဃဘကုံဘုံမကြံရေမကြံဘုံမကြံရေမကြံအထဘဝဲအထဘဝဲအဝိဇိတိအဝိဇိတိသုံးသတဖုံသုံးသတဖုံကျင်လေကြကုန်သောကျင်လေကြကုန်သောဝိနည်းသတ္တဝါပေါင်းတို့အားဝိနည်းသတ္တဝါပေါင်းတို့အားအကျွန်ုပ်တို့ဤအကျွန်ုပ်တို့ဤဒါနကုသိုလ် ဒါနကုသိုလ်သီလကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဘာဝနာကုသိုလ်ဒိဋ္ဌံပါရမီကုသိုလ်ဒိဋ္ဌံပါရမီကုသိုလ်ဤကောင်းမှုတို့ကိုဤကောင်းမှုတို့ကိုအကျွန်ုပ်တို့နှင့်အကျွန်ုပ်တို့နှင့်ထတုထမြထတုထမြဤတို့ညီမြညီတို့ညီမြ ရကြရအောင်ရကြရအောင်အာလုံးကြကြသမျှအမြအမြအမြယူတော်မူကြပါကုန်သော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 စထိုင်တဲ့အခါမှာခါကြီးတွေတင်ထတာမရှိသေးနဲ့သေသေးချာချာဣရိယာပုတ်ကိုသေချာပြင်းအောက်ကထိုင်တဲ့ထိုင်အခင်းလေးတွေကိုကိုစိတ်တိုင်းကြထိုင်နေကြအတိုင်းလေးအဲ့ဒါမျိုးလေးသေချာထိုင် မျက်မှန်လေးတွေချွတ်ထားလိုက်စိတ်ကိုငြိမ်အောင်စပြီးတော့ဣရိယာပုတ်ပြင်ဆင်ပြီးရင်အရင်ဆုံးခေါင်းကနေပြီးတော့စစ်ကြည့်ခေါင်းကြောတွေ တင်းနေတာရှိလားစိတ်လေးနဲ့ဖြေချလျှော့ချတာဆုပ်ထားတဲ့လက်သီးစုပ်လေးကိုစိတ်လေးသာလေးလျှော့လိုက်ရင်လက်သီးစုပ်လေးကသူ့သူပြန်ပြီးတော့ယော့သွားသလိုအခုခေါင်းနေမှာစိတ်ကမတိမသာသွားပြီးတော့တင်းထားတာတွေညှက်ထားတာတွေရှိတယ်ဇောလျင်တွေအဲ့ဒီဇောလျင်တွေစိတ်ဇောတွေနဲ့တင်းထားတာတွေညှက်ထားတာတွေအကုန်လုံးဖြေချလျှော့ချ ဖြေချလျှော့ချညနေကြောတွေတင်းနေတာတွေရှိလားအကုန်ဖြေချလျှော့ချဒီလိုဖြေတတ်လျှော့တတ်တာလေးကဘဝတစ်ခုဏီကုန်းချုပ်ခါနာနီးမှာအရန်အသုံးဝင်လာလိမ့်မယ်အဲ့ဒီကြရင်အလိုလိုကိုကြောက်လန့်ပြီးလူကညှက်တယ်ချုပ်တယ်တခါတည်းဝေဒနာတက်လာလို့ရှိရင် तू ကအဲ့ဒါကြီးလောက်တာအသာလေးပြန်ပြန်ဖြေချတတ်အောင်လုပ်အခုဖြေချလျှော့ချတကက်တို့ ဝေဒနာတက်လာတဲ့အချိန်ကြရင်လေအဲ့ဒါမျိုးတက်လာရင်လေအဲ့လိုလေးပြန်လျှော့ချဇောတွေတက်လာရင်တခါတည်းပခုံးကြီးတွေထောင်ပြီးတော့ဝေဒနာတက်လာပြီဆိုရင်အဲ့ဒါဖြစ်လာရင်လေအသာလေးပြန်ပြီးဖြေချလျှော့ချဖြေချလျှော့ချသူအဲ့ဒါမျိုးလုပ်ပေးရအဲ့လိုဖြေချလျှော့ချအခုမျက်နှာကြောတွေပါဇက်တွေကိုအတင်းစီပြီးပိတ်နေရတာလည်းမရှိသေးနဲ့အသာလေးမျက်နှာကြောလေးတွေလျှော့ချပါဇက်တွေလည်း တင်းထရိုက်ရှိရှော့ချဂုံကြောလေးတွေအဲ့ဒါလေးတွေဖြေချရှော့ချအကုန်ဖြေချရှော့ချ ဖြေချရှော့ချဂုံကြောတွေပခုံးကြောကြီးတွေစိတ်နဲ့အကုန်လိုက်စစ်ကြည့်ဒီကိုလုံးကိုအပေါ်ကနေပြီးတဖြည်းဖြည်းချင်းခါကြောတွေဘိုက်ကြောတွေ ခါကြီးကတောင့်ထားတာရှိလားတင်းထားတာရှိလားဇောကြီးနဲ့အထက်မှာထန်းထားတာဆိုရင်ဖြုတ်ချဒါလေးပြပြပြပြလေးချထားလိုက်တော့စိတ်ဇောကြီးနဲ့ဘာတစ်ခုမှညှက်ထားတာတွေမရှိသေးနဲ့အောက်ကခြေထောက်တွေအခုတွေအခန်းတွေအဲ့မှာခြေထောက်ကြီးတင်းထားတာလည်းမရှိသေးနဲ့အဲ့ဒီစထိုင်တဲ့ဣရိယာပုလေးအတိုင်းပဲကြကြနာနာလေးကို ဆုံးသည့်တိုင်အောင်တဏှာဤဒိဋ္ဌံယွင်တဏှာဤနနာဤဒိဋ္ဌံယွင်နနာဤဆုံးသည့်တိုင်အောင်သေးသေးချာချာသူကဘာမှအဲ့တဲ့မှာဇောတွေဘာတွေမပါဘဲနဲ့ဖြေချလျှော့ချထားတဲ့အတိုင်းလေးပဲဒီတိုင်းလေးနေတတ်အောင်ကိုယ်ကြိုးစားယူရမှာဒီတိုင်းတော့စသခြင်းတော့ရတယ်ဝေဒနာတက်လာလို့ရှိရင်အိန္ဒိယပြောင်းသွားတာအဲ့ကြောင့်ညှစ်ခြင်းနဲ့ချုပ်ခြင်းနဲ့အဲ့ဒီမှာ တက်တာရရအောင်ဘလို့လောက်ရမလဲရှောက်ကြမ်းလာတယ်တက်တာရရအောင်ကြံလို့မလောက်ရမပြင်ရဘူးဆိုပြန်ရင်လဲဟောသူ့ကိုတခါတည်းဖြစ်ညှက်ပြီးတော့တတ်တယ်ဒေါသတွေနဲ့ဖက်ပြန်လာတာအဲ့တော့ဒေါသနဲ့လည်းဖက်မပြန်နဲ့လောဘတဏှာရဲ့အလိုလိုက်ပြီးတော့လဲအကုန်လုံးဟိုလိုလောက်လိုက်ဒီလိုလောက်လိုက်မျိုးစုံလိုက်မလုပ်ဖက်နဲ့သူ့သဘောလေးကိုထိုင်ပြီးကြည့်နိုင်အောင်အဲ့ဒါမျိုးစ조사ယူရမယ်တရားအထုတ်တာအဲ့လိုအလေးကျင့်လေးလောက်ပါများလာရင် နောက်ပိုင်းကျတော့ဝေဒနာတွေဘလောက်တက်တက်သိခံပြီးတော့အေးဆေးသေးလေးရှုတတ်လာပါလိမ့်မယ်အေးအေးဆေးသေးလေးရှုတတ်လာအခုချိန်တဲ့သေးသေးချာချာကြိုးစားပြီးတော့လေ့ကျင့်ပါဒီဓာလေးပါဖောက်ပြန်တဲ့ဝေဒနာတွေပေါ်မှာ အနိစ္စဒုက္ခအနတ္တလက္ခဏာညာသုံးသပ်ဆင်ញင်ပြီးတော့ရှုမှတ်ပွားများထားတတ်တဲ့ယောဂီများဒေဂနာနီကြတော့လေဇောတွေချပြီးတော့အဲ့တော့လောဘဇောဒေါဇောဆိုဇောတွေမစောဘဲနဲ့ အေးချမ်းချမ်းလေးသေတတ်တယ်နောက်ကြာမကြီးတွေမကောင်းတဲ့အခါဆိုရင်လည်းပဲဝေဒနာတွေကတက်လာဟာဇောတွေကတက်လာ ရှူရှဲကူးခဲနဲ့တခါတည်းအသက်ရှူရတာကြက်မောတာတစ်မျိုးကြိုက်တာတစ်မျိုးထုံတာတစ်မျိုးအာ စိတ်ကဒီခန္ဓာကိုယ်ကြီးပေါ်မှာတခါတည်းဘယ်နာမှထားလို့မရတော့အဲ့လိုချိန်ကြတော့လေဒီစိတ်လေးကို အခုလိုပဲအော်တရားထိုင်တော့အတိုင်းလေးအာယုံပြန်ယူပြန်ယူပြီးတော့နာရာတွေကြိုက်တာတွေငါနာတယ်ငါကြိုက်တယ် မရှုတော့ဘဲနဲ့သူ့သဘောသူရုပ်ရဖောက်ပြန်တဲ့သဘောနာရပြောင်းညွတ်တဲ့သဘောကိုမြင်အောင်ကြည့်ပြီးတော့ဆင်ញံသုံးသပ်ပြီးနေလိုက်ရင်အဲ့ဒီမှာ तू ကခွာထားတတ်တယ်ခွာထားတတ်ရင်ချမ်းသာတာပဲမခွာတတ်လေဆင်းရဲလေပဲငါနာတယ်ငါကြိုက်တယ်လို့ဒိဋ္ဌိကလေဆင်းရဲလေအဲ့တော့ဒိဋ္ဌိကိုခွာပြီးတော့အလေးကျင့်ရအောင်လို့ကအခုကလေးသေးသေးချာချာကြောင့်မို့အထိုင်လေးတွေနဲ့စပြီးပြင်ဆင်ပါသေးသေးချာချာကြိုးစားပါ စာပြီးတော့တရားထိုင်ပြီးအိဒီယာဘုမှန်ပြီဆိုရင်ကဲအခုလှုပ်လည်းမလှုပ်တော့နဲ့ပြင်လည်းမပြင်တော့နဲ့လှုပ်တာတွေပြင်တာတွေမလှုပ်တော့နဲ့အသာလေးငြိမ်ငြိမ်လေးထိုင်ပြီးတော့ကဲသဘာဝတရားကိုကြည့်သဘာဝတရားဆိုတာကဝါယောဓာတ်ရဲ့တွန်းမှုသဘောကမ်းမှုတဲ့သဘောလေးဟာနာသီဝမာလေးကခန္ဓာကြီးငြိမ်ခိုင်းထားလေသူကတော့မငြိမ်ဘူး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 သူ့သဘောနဲ့သူဝင်လိုက်ထွက်လိုက်ဖြစ်နေလားဆိုညံနဲ့ကြည့်ညံနဲ့ကြည့်အတ္တနဲ့လှုပ်လို့ရမယ်ဆိုရင်အဲ့ဒီဝင်တဲ့လေမဝင်မဲနဲ့ခဏထားကြည့်မရဘူးသူကသူကိုလေကတော်ပြီးရှူပြီးသွင်းညင်လာတဲ့စိတ်ကအလိုလိုကိုစိတ်အဲ့စိတ်တွေကဖြစ်ပေါ်လာပြီးတော့ကိုလေကရှူသွင်းရတာ ရှူသွင်းပြီးရင်လည်းကဲမင်းဒီလောက်လေရှူကျင်တာနေသန်းกว่าဆိုပြီးတော့တခါတည်းအမိန်ပေးပြီးထားကြည့်မရဗျာလေးကိုမထုတ်ဖက်ကြကြထားကြည့်မယ်ဆိုပြန်တော့လေအဲ့လေးလေးကိုထုတ်ချင်တယ်ထုတ်ချင်တယ်ထုတ်ချင်တယ်ဆိုတဲ့စိတ်ကပေါ်လာပြန်ရောဩလေးလေးပြန်ထုတ်ရပြန်ပြီ ကဲထုတ်ပြီးလို့ကဲထားလိုက်စမ်းအောင်ကဲဒီလောက်ထုတ်ခြင်းနဲ့လေ ထုတ်လဲပြီးပြီနေသန်းဆိုထားတော့ထားကြည့်ကြာကြာထားလို့မရပြန်လေကိုရှူခြင်းနဲ့ဆိုတဲ့စိတ်ကပေါ်လာပြန်ရှူရပြန် ဩရှူခြင်းတဲ့စိတ်ကပေါ်လိုက်ထုတ်ခြင်းတဲ့စိတ်ကပေါ်လိုက်ကဲကြည်သာနန္တရားကလည်းမြဲသလားနန္တရားကလည်းအခုရှူခြင်းတဲ့စိတ်ပေါ်လာတာတစ်မျိုးအခုထုတ်ခြင်းတဲ့စိတ်ပေါ်လာတာတစ်မျိုးနန်ကလည်းတစ်မျိုးပြီးတစ်မျိုးပေါ်နေတာအဲ့ရုပ်သဘာဝဆိုတဲ့သဘောတွေဝါရောတက်လေတွေကလည်းကြည်သာ ဝင်တလှဲထွက်တလှဲတွန်းတလှဲကန်တလှဲနဲ့သူကလည်းရုပ်အစဉ်ကလည်းပြောင်းနေရရုပ်သဘောတွေကလည်းသူ့အနေနဲ့သူပြောင်းနေရနံတရားလေးတွေကလည်းပြောင်းလဲနေရရှူကျင်တဲ့စိတ်လေးပေါ်လို့ရှူပေးရဗျာမီထုတ်ကျင်တဲ့စိတ်လေးပေါ်လို့နောက်ကလိုက်ပြီးတော့ထုတ်ပေးရဗျာမီဩရုပ်ကလည်းပြောင်းနေ နာနေကလည်းပြောင်းနေတာအဲ့ဒီပြောင်းလဲနေတဲ့ရုပ်ကလည်းမြဲတာလည်းမရှိနာကလည်းပြောင်းလဲနေရလို့မမြဲဩဒီရုပ်နဲ့ဒီနာဟာမမြဲပါလားဒီရုပ်နဲ့ဒီနာဟာပြောင်းလဲနေတဲ့ဒီရုပ်နဲ့ဒီနာသည်ရုပ်ပြောင်းလို့နာပြောင်းညွတ်နေရတာဒီရုပ်နဲ့ဒီနာသည်ငါအတ္တနဲ့ဘာတစ်ခုမှအမိန်ပေးလို့လည်းမရဩအနတ္တပါလား အနတ္တလက္ခဏာဉာဏ်သူ့ဟာသူတွန်းတလဲကန်တလဲပေါ်နေတဲ့သဘောတွေကိုယ့်ရဲ့အတ္တနဲ့မဟုတ်ဘူးသူ့ရဲ့အနတ္တသူ့သဘောသူ ဆောင်နေတာယုတ်ကြီးကသူ့အလုပ်သူလုပ်နေတာအဲ့ဒီထဲမှာငါပိုင်တယ်ဆိုတာလည်းမရှိဘူးငါအစိုးရတယ်ဆိုတာလည်းမရှိဘူးငါကိုယ်ဆိုတာလည်းမရှိဘူးငါဥစ္စာဆိုတာလည်းမရှိဘူး ငါပိုင်နဲ့ငါဆိုင်နဲ့ငါကိုငါဟာငါဥစ္စာလို့ဘာတစ်ခုမှမရှိတဲ့ဟာကြီးကိုသွားပြီးတော့အဲ့ဒါအတ္တကြီးနဲ့ငါလို့သွားယူထားတာအဲ့ဒီရုပ်သဘောတွေကလည်းသူ့သူဖောက်ပြန်နေတာသူ့သဘောသူပြောင်းလဲနေတာရုပ်ကလည်းနာမ်တွေကလည်းသူ့အသူပြောင်းပြောင်းပြောင်းပြောင်းပြီးညွတ်နေရတာရုပ်ပြောင်းတိုင်းမှာနာမ်ပြောင်းနေရတာရုပ်ပေါ်လို့နာမ်ပေါ်ရတာ ရုပ်ပြောင်းလို့နာမ်ပြောင်းရုပ်ပေါ်လို့နာမ်ပေါ်ရတဲ့ဟာသည် အတ္တမဟုတ်ဘူးအနတ္တလို့ဉာဏ်နဲ့အဲ့လိုသိပေးရသဗ္ဗေဓမ္မာ အနတ္တယရာပညာယပတ္တတိတဲ့အဲ့ဒီဉာဏ်နဲ့ပညာနဲ့မြင်အောင်ကြည်သမ်းပါဉာဏ်နဲ့ကြည့်လိုက်တဲ့အခါကျမှဩသူ့သဘောသူ ပြောင်းနေပါလားပြောင်းလဲနေတဲ့ရုပ်သဘောကလည်းအနတ္တ ပြောင်းလဲတတ်တဲ့နာကလည်းအနတ္တ။အော်ဒီရောက်နဲ့ဒီနာနဲ့ကသူ့အတူတထထဲပြက်တထထဲပေါ်တထထဲပြက်ပြက်ပြက်ပြက်သွားတာတွေဒီအနတ္တ။ရောက်နဲ့နာနဲ့တထထဲဖြစ်တထထဲပြက်သွားတဲ့သဘော။နာသီဝမှာကြည်နေရင် ကြည်နေရင်နဲ့တင်းနာပေါ်ရင်တင်းနာသွားသိလိမ့်မယ်။ပေါ်ပြလိုက်တာကယုတ်သဘော သတ္တုတစ်မျိုးပြီးတစ်မျိုးပြောင်းပြောင်းပြီးပေါ်ပြနေမှာရာဓာလေးပေါ်ပြလိုက်တင်းဓာလေးပေါ်ပြလိုက်ပူဓာလေးပေါ်ပြလိုက်ပူဓာနဲ့အေဓာလေးပြောင်းပြလိုက်ထုံဓာနဲ့ကျင်ဓာလေးပြောင်းပြလိုက်ပြောင်းလဲနေတဲ့သဘောတွေအဲ့ဒီရုပ်သဘောအစင်တွေသူ့သဘောသူဖောက်ပြန်နေတာပြောင်းလဲနေတာအဲ့ဒီဖောက်ပြန်ပြောင်းလဲတာသူကသူပြရင်ပြတဲ့နေရာကြည့်လိုက်အဲ့ဒီပြတဲ့နေရာသွားကြည့်လိုက်တာနဲ့ သူကသူ့အတူပြသွားပြီးယုတ်ကပေါ်ပြတယ်ရှေ့ကစိတ်ကသွားတည်လိုက်တာကယုတ်နောက်ကစိတ်ကစိတ်ကသွားတည်တဲ့စိတ်ကပျောက်ညွတ်တဲ့စိတ်ကနာရှေ့ကပေါ်ပြလိုက်တာယုတ်သဘောတွေနောက်ကပျောက်ညွတ်လိုက်တာကနာသဘောတွေတင်တာပေါ်တယ်တင်တာလေးကို သွားပျောက်ညွတ်ပြန်ပြီကြိုက်တာပေါ်ရင်ကြိုက်တာကိုပျောက်ညွတ်ပြန်ပြီဟောပျောင်းပျောင်းပျောင်းပျောင်းညွတ်နေတာနန္တရား ပေါ်ပေါ်ပေါ်ပေါ်ပြပြီးတော့တမျိုးပြီးတမျိုးဖောက်ပြန်ပြောင်းလဲပြနေရတာကယုတ်တရား။အော်ယုတ်ဓမ္မနန္ဓမတွေကသူ့သဘောသူဆောင်းနေပါလား။အတ္တမဟုတ်ပါလားအနတ္တပါလား။အနတ္တလက္ခဏာညာပေါအောင်ရှု။အနတ္တအနတ္တလို့ယွတ်နေရမှလည်းမဟုတ်ဘူးသူက။ညာလေးနဲ့သဘောလေးနဲ့သိဖို့ပဲအရေးကြီးတယ်။သိအောင်ရှု။ မြင်အောင်ရှုခန္ဓာမပေါ်ဘူးဆိုရင်နှာသီးဝါလေးမှာပဲသူ့သဘောသူအဲ့ဒါလေးဟာအနတ္တပါလားသူ့သဘောဆိုတာအနတ္တပဲသူ့သဘောသူဝင်လိုက်ထွက်လိုက်တွန်းလိုက်ကန်လိုက်ဦးလိုက်အေးလိုက်အတွင်းထဲကလေလေထွက်တော့ဟောနှွေးပြီးထွက်တာ အပြင်ကလေလေရှူသွင်းတဲ့အခါကျအေးပြီးဝင်လာတာ အဲ့ဒါလဲပူတလဲအေးတလဲကလည်းသူ့သဘောပဲနှွေးတလဲအေးတလဲတင်တလဲမာတလဲထုံတလဲကျင်းတလဲအမျိုးမျိုးသူကတမျိုးပြီးတမျိုးပြောင်းနေရတာရုပ်ရသဘောတွေဟာပြောင်းလဲတတ်တဲ့သဘော တင်မှုတောင်းမှုသဘောလေးတွေပေါ်ပြရင် ပေါ်တဲ့သဘောလေးတွေဟာအနတ္တပဲလို့သူသဘောသူဆောင်းနေတာ သူကသူပေါ်နေတာဒီအနတ္တပဲလို့ညာကအနတ္တလို့နှလုံးသွင်းပြောင်းလဲနေတဲ့သူသဘာဝသူကသူပေါ်နေတာလေးတွေဒီအနတ္တရုပ်သဘာဝလည်းအနတ္တနာမ်သဘောလေးကလည်းအနတ္တခန္ဓာကိုယ်ကတင်ပြလိုက်တောင့်ပြလိုက်ရားပြလိုက် ထုံပြလိုက်ပူပြလိုက် ပေါ်ပေါ်ပေါ်ပေါ်လာတာတွေဒီအကုန်လုံးအနတ္တပဲလို့ညာကပိုင်းခြားပြီးတော့အနတ္တလက္ခဏာကိုပိုင်းခြားသိပါအနတ္တအနတ္တလို့ရွတ်နေရမှာတော့မဟုတ်ပါဘူးပြောင်းလဲနေတဲ့သဘောတွေဒီကိုမပိုင်လို့အစိုးမရလို့အနတ္တရုပ်သဘောတွေကလည်းသူ့ဟာသူပြောင်းနေရတယ်နာမ်တွေကလည်းသူ့ဟာသူပြောင်းပြောင်းပေါ်နေရတာနာမ်တွေကလည်းပြောင်းပေါ်နေရရုပ်ဓမ္မနာမ်ဓမ္မတွေဒီပြောင်းလဲနေလို့အနတ္တ ရာတာလေးပေါ်တယ်ပေါ်ပြလိုက်တာယုတ်ဓမ္မပြောင်းညွတ်သိလိုက်တာကနန္ဓမ္မယုတ်ကလည်းဓမ္မနံကလည်းဓမ္မသူ့တဘာဝသူဆောင်းနေတာအဲ့ဒီတဘာဝသူ့တဘောသူဆောင်းနေတဲ့တရားတွေသည်အစိုးမရလို့အနတ္တလို့ပြောတာဉာဏ်နဲ့ပဲပိုင်းခြားပြီးတော့ကြည်ပါအနတ္တသဘောလေးတွေသူ့သဘောသူဆောင်းနေတာသူကသူပြောင်းနေတာလေးတွေအနတ္တကိုမြင်အောင်ကြည့် ခန္ဓာကိုယ်ဘောမပေါ်တဲ့ယောဂီများတော့ကိုယ့်ရဲ့နှာသီးဝါလေးမှာသူ့ဟာသူဝါရောဓာတ်လေးတွေပြောင်းလဲပြီးတော့နေတာလေးတွေကြည့်ဝင်တလက်ထွက်တလက်တွန်းတလက်ကန်တလက်ဘူးတလက်အေးတလက်ရုပ်စင်တွေပြောင်းလဲနေတာလေးကိုမြင်အောင်ကြည့်ပြီးတော့ပြောင်းလဲနေတဲ့ရုပ်သဘောလေးတွေဒီအနတ္တရုပ်ပြောင်းတိုင်းပြောင်းတိုင်းမှာတိတိတိတိရဲ့နာလေးတွေကလည်းပြောင်းပြောင်းညှို့နေပြီးတော့ တိပြီးပြက်တိပြီးပြက်နေတဲ့နန္တရားလေးတွေကလည်းမပိုင်လို့အစိုးမရလို့အနတ္တဆိုတော့ညာနဲ့မြောင်ကြည့်ညာနဲ့မြောင်ကြည့်ပါသုံးသပ်ပါ န္ဓာကိုယ်တွင်းမှာရှုပြီးတော့ကြားတဲ့အတန်လေးတွေရှိနေလဲအနတ္တလို့ရှုပေးအတန်လေးတွေကြားတာလေးတွေပေါ်ပြီးတော့သူကလည်းပျောက်သွားတာဖြစ်ပြီးပြက်နေတဲ့ဒီအတန်လေးတွေဟာရုပ်သဘော ဖောက်ပြန်လာတာနာလေးကသွားပြီးတော့သိတာအတန်လေးကြားလိုက်ရင် ဖောက်ပြန်တဲ့ရုပ်ကလည်းအနတ္တကြားလိုက်တဲ့အတန်လေးကိုသိလိုက်တဲ့နာကလည်းအနတ္တသိပြီးပြက်ရတာပဲရုပ်ကလည်းကြားပြီးတော့ပြက်ရတာပဲရုပ်တရားတွေကလည်းဖောက်ပြန်ပြောင်းလဲပြီးတော့ ရုပ်တဘာဝတွေကလည်းသူ့အတူဖောက်ပြန်ပြောင်းလဲနေတာဇာတိစိတ်လေးတွေကလည်းပြောင်းပြောင်းနေရတာအဲ့ဒါလေးတွေဘာတစ်ခုမှမြဲတာမရှိလို့တရားမှုအနတ္တကြာတာလေးလည်းအနတ္တသဘောပူတာလေးပေါ်တော့လည်းအနတ္တပဲနှလုံးသွင်းထားလိုက်အေးတာပေါ်လည်းအနတ္တကြိုက်တာပေါ်လည်းအနတ္တထုံတာပေါ်တော့လည်းအနတ္တ အတ္တမဟုတ်ဘူးအနတ္တပဲသူသဘောသူဆောင်းနေတာပေါ်သမျှတရားတွေဟာအနတ္တပဲနှလုံးသွင်းပြပါ မျောနေတာမျိုးဟိုရောက်ဒီရောက်တွေးနေတာမျိုးစိတ်မှာဖြစ်ရင်အဲ့စိတ်ကိုတန်းသိတတိထားရင်သိတယ်သိတာနဲ့အနတ္တသဘာဝဟိုတာဆင်ញံသုံးသက်တွေးနေတာတွေမျောနေတာတွေအဲ့ဒီမျောနေတဲ့တွေးနေတဲ့စိတ်တွေကအဲ့ဒါမောဟတွေဝင်သွားတာမောဟတွေဝင်ပြီးတော့တတိတွေကလွတ်နေတာတတိလွတ်သွားပြီဆိုရင် တွေးတဲ့စိတ်တွေကြံစီတဲ့စိတ်တွေမောဟတွေက နှိပ်စက်ပြီတဲ့လောဘဖြစ်လိုက်ဒေါသဖြစ်လိုက် မောဟဖြစ်လိုက်ဖြစ်နေတဲ့စိတ်အစဉ်တွေဒီစိတ်အစဉ်တွေကိုအပမာဒဆိုရမမေ့မလျော့ခြင်းဆိုတဲ့တတိတရားနဲ့ပဲထိမ့်ရမှာမေ့မေ့လျော့ပေါ့ပေါ့ဆဆနေလို့ရှိရင် တွေးခြင်းအတွေးမျောခြင်းအမျော ရောက်ခြင်းအရောက်အဲ့ဒါခွေးတွေရောလူတွေရောဒီလိုပဲဒီ မေ့လျော့မှုနဲ့နေကြတာများတယ်တိလိษံတွေရောအကုန်လုံးကအဲ့တော့အဲ့ဒါကိုဖျားပွင့်လာတဲ့အချိန်မှမြတ်စွာဘုရားချက်သားတို့မမေ့နဲ့အဲ့ဒီမေ့လျော့ခြင်းဟာသေခြင်းပဲအဖန်မှန်ထက်ထက်သေရလိမ့်မယ်ကြောင့်မို့အခုဘာတွေးဝင်ဝင်တတိထားစောင့်ကြည့်စောင့်ကြည့်ပြီးတော့အနတ္တပဲဒါသုံးသပ်ပေါ်လာတဲ့အတွေးလေးတွေကလည်းအတ္တမဟုတ်အနတ္တဟိုအကြောင်းတွေးဒီအကြောင်းတွေးတွေးနေတာလေးဒီဒီကလည်းတွေးပြီး ဖြစ်ဖြစ်ပြီးပြက်ပြက်ပြက်ပြက်သွားတဲ့သဘောလေးဟာအစိုးလည်းမရဘူးပိုင်လည်းမပိုင်ဘူးအဲ့ဒါကြောင့်မို့တွေးတဲ့သဘောလေးကလည်းအနတ္တကြံစီတာလေးကလည်းအနတ္တဝမ်းသာတဲ့ဟာလေးပေါ်တော့လည်းအနတ္တဝမ်းတဲ့စရာလေးပေါ်လိုက်လည်းအနတ္တဩအနတ္တပါလားလို့နှလုံးသွင်းပေးငါတွေးတယ်ငါကြံစီတယ်ငါကြားတယ်ငါပူတယ်ငါနာတယ်ငါကြိုက်တယ်ဆိုတဲ့အဲ့ဒီအမှားသည့်ကိုဖဲအမှန်သည့်ဖြစ်တဲ့ ဖြစ်ပြီးတော့ပြက်သွားတဲ့သဘောလေးတွေမြင်အောင်ကြည့်အဲ့ဒီသဘောလေးတွေဟာအစိုးမရလို့အနတ္တလက္ခဏာမြင်အောင်ကြည့်ဩမမြဲတဲ့သဘောလေးတွေဟာအစိုးမရတာဒါကိုအနတ္တပဲ တတိလွင့်မျောသွားမယ်ဟိုတွေးလိုက်ဒီတွေးလိုက်ဖြစ်လာမယ်တတိထားပေါ်သမျှပေါ်သမျှတွေကိုစောင့်ရှုစောင့်ရှု အနတ္တသဘောနဲ့ဆင်ញံသုံးသပ်ကြည့်အတ္တမရှိဘူးအနတ္တသူသဘောသူဖြစ်နေတာဝင်တယ်လေးလေးလဲဝင်တယ်လက် ထွက်တယ်လက်တွန်းတယ်လက်ကန်တယ်လက်ပူတယ်လက်အေးတယ်လက်တော်နေစစ်စစ်စစ် ပေါ်ပြမိခန္ဓာကြီးကတော်နေဒိတ်ဒိတ်ဒိတ်ဒိတ်ပေါ်ပြမိတော်နေတောင့်တာပေါ်ပြမိတော်နေတင်းတာပေါ်ပြမိ ဩပူတာပေါ်လိုက်တောက်တာပေါ်လိုက်တင်းတာပေါ်လိုက်ပြောင်းလဲနေတဲ့သဘောပါလား နတ္တလက္ခဏာညာနဲ့သုံးသပ်ညာကနေဆင်ញင်ပေးရတာသုံးသပ်ပေးရပါတယ်သူကသူတွန်တလဲကန်တလဲဘူးတလဲအေးတလဲပေါ်လာတဲ့သဘောတွေဒီဩသူသဘောသူဖြစ်ပေါ်လာငါသဘောမဟုတ်ပါလားတင်တာလေးကလည်းသူသဘောသူပေါ်လာတာကြိုက်တာလေးပေါ်တော့လည်းသူသဘောပူတာပေါ်တော့လည်းသူသဘောသူသဘောသူပေါ်လာပါလား သူ့လို့သူလုပ်နေတာရုပ်တရားလည်းသူ့အတူဖောက်ပြန်နေတာနာနေရလည်းသူ့အတူပြောင်းလဲညှော့နေရတာခံစားရတဲ့နာကလည်းသူ့သဘောမှတ်သားရတာလည်းသူ့သဘောသူ့သဘောသူပေါ်နေတဲ့ရုပ်ဓမ္မနာဓမ္မအစဉ်ကြီးဟာငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်ပါလား တင်းသဘောတောင်သဘောသဘောတွေပေါ်လာတဲ့အခါမှာမခါကြီးကတင်းလာပြီတင်းတဲ့သဘောပေါ်ပြတယ်ကိုကအဲ့ဒါကိုတင်းတဲ့သဘောတွေပေါ်ပြနေတဲ့အနတ္တကိုမြင်အောင်ကြည့်ဇက်ဆိုခါကြီးစန့်ပလိုက်တယ်ခါကြီးပြန်ချလိုက်တယ်ဆိုရင်ရှုစရာမရှိတော့ဘူးအဲ့ဒါအတ္တနဲ့လှုပ်ပလိုက်တော့အနတ္တဘယ်ရောက်သွားမှမသိဘူးအတ္တနဲ့ခါကြီးကိုတခါတည်းစန့်ပလိုက်တယ်မပလိုက်တယ်ချပလိုက်တယ်ဆိုရင်မရတော့ဘူး အဲ့ဒါကိုတတိထားပြီးစောင့်ကြည့်အဲ့တောင့်လာတဲ့သဘောကြီးတင်းလာတဲ့သဘောကြီးနေသာခံခက်ဖြစ်လာတဲ့သဘောအဲ့သဘောဟာဩသူသဘောသူဖြစ်နေတာသူသဘောသူပေါ်နေတာဒီအနတ္တပါလားအတ္တမဟုတ်ပါလားသူသဘောပါလားလို့သိရင်အဲ့ဒါအနတ္တတိခံပြီးတော့အိဋ္ဌဒုက္ခအနတ္တမိမိပိုင်တဲ့မိမိနှစ်သက်တဲ့လက္ခဏာနဲ့ ဘဝတစ်ခုနေကုန်းချုပ်လဲဒီလိုပဲဦးဇင်းတို့ရှုသွားအလေးကျင့်ကနေ training များများလုပ်နေတာပဲဘဝတစ်ခုနေကုန်းချုပ်ရတဲ့အချိန်မှာဒီအသိဉာဏ်တွေဒီစင်တန်းတွေဒီလိုရှုတတ်ထားတဲ့ပုံကိုယ်တွေအတွက်ကိုကြွေးစရာပူဆွေးစရာမလိုတော့ပါဘူးယုတ်ဓမ္မနန္ဓမအစကတည်းသူ့တဘာဝသူ ဖြစ်ပြီးပြက်နေတာကံကုံသွားတဲ့နေတာအပြီးသွားကြရတာပဲကြောင့်မို့အရိယာတွေသူတော်ကောင်းတွေဝမ်းနေတာလည်းမရှိတော့ဘူး အာမသူကသူချိန်တိုင်းသူကသူဖြစ်ပြီးသူကသူပြက်မဲ့သဘောဆိုတာအစောကြီးကတည်းကကြိုသိထားတာမြင်ထားတာအလုံးရှုထားပြီးသားတွေဆိုတော့ဦးဇင်းတို့လည်းအခုတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းရုပ်သဘာဝနာမ်သဘာဝတွေသိပြီးတော့ဩရုပ်တွေဟာဒီလိုဖောက်ပြန်တတ်ပါလားဒီလိုပြောင်းလဲတတ်ပါလားနာမ်တရားတွေကလည်းဒီလိုပဲဖောက်ပြန်ပြောင်းလဲနေတယ်ရုပ်ဓမ္မနာမ်ဓမ္မတွေဟာဩသူသဘောသူဆောင်းတယ်သူ့လို့သူလုံနေတာ အဲ့ဒါမှာငါသူတော်ဘာယောက်ျားမိန်းမဆိုတာမရှိငါနာတယ်မရှိငါကြိုက်တယ်မရှိငါပူတယ်မရှိရုပ်ရဖောက်ပြန်တဲ့သဘောနာရပြောင်းညွတ်တဲ့သဘောဒီရုပ်နဲ့ဒီနာမဲရှိပါလားဒီရုပ်နဲ့ဒီနာနေဟာမြဲသလားဆိုတော့ကြည့်တော့လည်းမမြဲဘူးကိုပိုင်လားအစိုးရလို့ဆိုတော့မပိုင်ဘူးအစိုးမရဘူးဩအနတ္တပါလားဒါမှမဟုတ်တင်းတာလေးပေါ်တော့လဲအနတ္တလို့ပဲမြင်အောင်ကြည့်ငါတင်းတယ်လို့သွားမကြည့်နဲ့ငါပူတယ်လို့မကြည့်နဲ့ စစ်ကလေးဒိတ်ကလေးရိတ်ကလေးပူတယ်တောင်းတယ်ဘာပေါ်ပေါ်ပေါ်ရာတွေမှန်သမျှဟာအနတ္တပဲသူသဘောသူဆောင်းနေပါလားအနတ္တအနေနဲ့မြင်အောင်ကြည့်အတ္တနဲ့မကြည့်နဲ့အတ္တနဲ့ကြည့်ရင်ငါဘူးတယ်ငါနာတယ်ငါကြိုက်တယ်ငါထုံတယ်ဆိုငါဆိုတဲ့နောက်မှာဒိဋ္ဌိတွေဒေါသတွေလိုက်လာ သဘောမြင်အောင်ကြည့်သိရမှာသဘာဝသဘောတရားတွေရုပ်သဘောတွေနာမ်သဘောတွေသူသဘောသူဖောက်ပြန်နေတယ်သူသဘောသူပြောင်းလဲနေတာတွေမြင်အောင်ကြည့် တရားရှုတယ်ဆိုတော့ဒီယုတ်ဝေဒနာသင်ညာသင်္ခါရဝိညာဉ်တရားတွေကိုဒိဋ္ဌိပြုတ်အောင်ဖြုတ်ရတာငါကူငါဟာငါဥစ္စာလို့စွဲနေတဲ့အစွဲကြီးတွေမစွဲတော့အောင်ပူတာပေါ်လဲငါပူတယ်သွားလောက်ကြတာကြိုက်တာပေါ်တယ်လဲငါကြိုက်တယ်ပဲတသန္တရာလုံးကတန်ငါငါနဲ့လှုပ်လာအခုချိန်ဒီလဲတန်ငါငါနဲ့ပဲလှုပ်မိနေတော့အဲ့ဒါကိုဦးဇင်းတော်ကပြုတ်အောင်ဖြည်းဖြည်းနဲ့အမှန်မြန်သူကသူတဖြည်းဖြည်းနဲ့ခွာသွားလိုက်မယ် အမှန်မြောင်ကြည့်ရုပ်ရဲ့ဖောက်ပြန် ပြောင်းလဲနေတဲ့သဘောတွေအဲ့သဘောကိုမြင်ငါကိုဆိုတာမစွဲတော့ဘူးငါဥစားဆိုတာမစွဲတော့မြဲမှမမြဲတာတီမှမတီးနေတာဒါကြီးကိုငါကိုငါဟာငါဥစားလို့သွားဆိုလဲဘာမှကိုယ့်အတွက်အထိပ္ပယ်မရှိဘူးအနတ္တသဘောပါလားအတ္တမဟုတ်ပါလားတင်နာလေးပေါ်လဲအနတ္တတောင်းနာပေါ်လဲအနတ္တ ပူတာပေါ်လဲအနတ္တကြိုက်တာပေါ်လဲအနတ္တအနတ္တသဘောကိုပဲမြင်အောင်ကြည့်အတ္တနဲ့ငါဘူးတဲ့ငါနာတဲ့ငါကြိုက်တဲ့အတ္တနဲ့မယူပါနဲ့အတ္တနဲ့မစွဲပါနဲ့အတ္တနောက်မှာငါကိုငါဟာလို့စွဲလိုက်တယ်နဲ့နောက်ကငါပိုင်တယ်ငါဆိုင်တယ်ငါဘူးတယ်ငါနာတယ်ငါကြိုက်တယ်ဆိုတဲ့ဒိဋ္ဌိတွေဒေါသတွေကနောက်ကဒဇီတန်းကြီးအာကုဇိုတွေနှိမ့်ဆက်ခံရလိမ့်မယ် သဘောတွေမြင်အောင်ကြည့်ပေါ်နေတဲ့သဘောတွေမြင်အောင်ကြည့် ပေါ်တိုင်းပေါ်တိုင်းမှာတတိထားပါခန္ဓာကသူ့အတူတရားသူ့အတူဆောင်ပြီးသူ့အတူပြနေပါလိမ့်မယ်တောင်တာပေါ်လိုက်တင်တာပေါ်လိုက် ပူတာပေါ်လိုက်အေးတာပေါ်လိုက်ဒိတ်ဒိတ်ရိပ်ရိပ်ရွရွမောမောမျိုးမျိုးပြောင်းပြောင်းပြောင်းပြောင်းပေါ်တိုင်းပေါ်တိုင်းတတိထားသူ့သဘောလေးတွေကြည့်ပြောင်းနေတဲ့ရုပ်သဘောတွေကလည်းအနတ္တပြောင်းပြောင်းညှို့နေရတဲ့နံတရားတွေကလည်းအနတ္တ ရုပ်ကလည်းအနတ္တနာမ်ကလည်းအနတ္တဩရုပ်တွေကအစဉ်ပြောင်းနာမ်တွေကလည်းအစဉ်ပြောင်းပြောင်းညှို့နေရတာဒီရုပ်နဲ့ဒီနာ ဖောက်ပြန်ပြောင်းလဲနေရတဲ့သဘောတွေဒီမြဲလည်းမမြဲဘူးအဲ့ဒီမမြဲတဲ့သဘောတွေဟာကိုယ်လည်းပိုင်လားဆိုကိုယ်လည်းမပိုင်ဘူးအစိုးရလားဆိုအစိုးလည်းမရဘူးမမြဲခြင်းပြောင်းလဲနေတဲ့သဘောတွေဒီအစိုးမရတဲ့အနတ္တပါလားတတ္တလက္ခဏာညာဆိုင်အောင်ကြည့် ဉာဏ်လေးနဲ့ကြည်နော်သူသဘောသူပြောင်းလဲနေတဲ့သဘောတွေအနတ္တသဘောပဲလို့အတ္တဆိုတာမရှိဘူး တင်းတယ်ပူတယ်တောက်တယ်ပူတယ်ကြိုက်တယ်ပူတယ်ကိုယ့်ရဲ့အတ္တနဲ့ပေါ်ခိုင်းလို့ဘာတစ်ခုမှပေါ်ရတာမဟုတ်သူ့သဘောသူပေါ်လို့အနတ္တတင်းတာလဲသူ့အတူပေါ်လာတာတောက်တာလဲသူ့အတူပေါ်လာတာကြားတဲ့အတန်လေးတယ်သူ့အတူကြားရတာကိုယ့်ရဲ့အတ္တနဲ့ကြားခိုင်းလို့မဟုတ်ဘူးနားကြည်လဲရှိလို့တရားပြောနေတဲ့အတန်လဲရှိလို့ကြားကြားကြားကြားနေတာပြောင်းလဲနေရတဲ့အဲ့ဒီယုတ်တရားတွေ နှာခေါင်းနဲ့အနံ့နဲ့လာတိုက်တာဒီလည်းအနတ္တပဲဦးတဲ့တောင်းနဲ့တင်းနဲ့ဘာပေါ်ပေါ်ပေါ်ရာတွေဒီအတ္တမဟုတ်အနတ္တသူ့သဘောသူပေါ်နေတာသူ့အလုပ်သူ လုပ်နေတာပြောင်းပြောင်းပြောင်းပြောင်းပြီးတော့ပေါ်ပြနေရတဲ့အရာအလုံးဟာအတ္တမဟုတ်အနတ္တပဲအနတ္တကိုနှလုံးသွင်းပေါ်သမျှကိုညံလေးနဲ့ကြည့်ပြီးနှလုံးသွင်းပြီးတော့အဲ့ဒီတည်းမှာ ငါရတယ်ငါကြိုက်တယ်ငါပူတယ်ဆိုတဲ့အတ္တဒိဋ္ဌိအကမခံနဲ့အမှန်ကိုမြင်အောင်ကြည့်ပြီးပေါ်သမျှအရာတွေတင်းတလှဲ့တောင်းတလှဲ့ဥတလှဲ့အေးတလှဲ့အလုံးဟာပေါ်လာသမျှမှန်သမျှအကုန်အနတ္တမောဒလိုကြက်တလိုဆက်သွေးမျိုးချင်းနဲ့စိုက်ချစ်သမျှအကုန်ပေါ်လာတယ်မှန်သမျှအကုန်အနတ္တပဲအတ္တမဟုတ် ငါမြင်တယ်မရှိငါကြားတယ်မရှိငါနာတယ်မရှိငါကြိုက်တယ်မရှိငါပူတယ်မရှိအနတ္တပဲရှိပါလားအနတ္တလက္ခဏာဉာဏ်နှလုံးသွင်းပါ ကဲအလုံးယောဂီတို့အိမ်နေလေးတွေစစ်ထားလိုက်ပါစားထိုင်တော့အတိုင်းလေးခါကြောကြီးတွေကုတ်ကြောကြီးတွေတောက်မထားနဲ့တင်းမထားနဲ့ဖြည့်ချလျှော့ချ စိတ်လေးငြိမ်ပြီးအေးနေအောင်ထားလိုက်ပါငြိမ်သွားပြီးအေးသွားပြီဆိုဖြုတ်လို့ရပါပြီဒိဋ္ဌပါရမီတဏှာပြည့်သွားပါပြီ